မနေ့ကသာသတ္တမသဝနာဒီနာဆိုတဲ့ဆန့်ကျင်တဲ့ကိလေသာတရားတွေကင်းကွာကင်းဝေးကင်းရှင်းကင်းပြရေးအတွက်သိကြခြင်းဟာကင်းခြင်းဟာဒီလကြကျင့်သုံးမှုနဲ့ဆက်ဆက်ရရှိရတာ ဒီလိုကသင်တော်မှုမရှိဘဲနဲ့ဆန့်ကျင်တဲ့ကိလေသာတရားတွေဘယ်တော့မှကျင့်လာခွာတာရှင်းလာရင်းလာမရှိဘူးဆက်သေးရောဆက်ရင်းလာမရှိဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်။ဆိုတော့သူတို့ကကြီးကျယ်ဒုက္ခကြီးလို့ဒုက္ခတွေနဲ့ကြုံရပြီဆိုလို့ရှိရင်ဒုက္ခမှာလွတ်လွတ်တဲ့ပုဂ္ဂိုလ်ဟာဒုက္ခပြည့်တဲ့အရာတွေကိုကျင့်ခွာ ကင်းဝေးကင်းရှင်းကင်းငြိမ်းဖို့ရတယ်ကြီးကြီးရဲဆိုတာနားလည်ရပါတယ်သုတ္တဒီလိုနဲ့သုတ္တပါဆိုဒါတွေသိရသိရဖို့ရဘာအရေးကြီးရလဲဤလမ်းကြောင့်ရှင်းသုံးဖို့သူတို့ကိုကယ်ရှားနိုင်တဲ့ကိလေသာတွေကျင့်ကြံစီနိုင်တဲ့ကျင်းကွာကျင်းဝေကျင့်ကြံစီနိုင်တဲ့ရှင်းတဲ့ခါကြီးရှင်းဖို့စဖြစ်လာပါပြီ အဲ့ဒါကြီးသူ့ဟာလည်းသူသူ့ညာလည်းသူသူ့ခိုက်တာလည်းသူပေါ့လေအဲလိုပါလုံးလုံးကြီးကြီးဆိုတော့ကားကကျမ်းစာတွေကတော့ရှောင်တိတ်ပြရမယ်ဆိုရင်လိုက်ကြတာပါလေရှောင်တိတ်တိုင်တဲ့အောင်အလေးအထားလေးတွေပေါ့လေရှောင်ကျင်တဲ့အလေးအထားလေးရှိရမယ်ဆိုတော့ဒီလောက်ခေါ်ပါပါ စိတ်ထဲမှာဖြစ်နိုင်တဲ့ဆန့်ကျင်တဲ့ကိလေသာတရားတွေကိုတော့ကာကွယ်ကုစားပြရမယ်ကာကွယ်လို့ဆိုတော့တတိယပါတတိယဘာဝနာကြီးနဲ့ကာကွယ်တော့ယောဂမဖြစ်စေကျိုးရင်းကာကွယ်ခြင်းဖြင့်ကျမ်းမာရေးကောင်းလုပ်ရတဲ့သဘောမျိုးပါပဲတရားဖြင့်ဤမလောင်ခင်ကကျိုးရင်းကာကွယ်ခြင်းဖြင့်အနိုင်ယူလို့ပေါ့ ဆိုဒီစိတ်ထဲမှာကိလေသာတွေဖြစ်လာရင်မလုပ်ရမလဲဆိုတော့ရှုမှတ်ပြီးတော့ဖယ်ရတာပဲဒုက္ခမရှိအောင်ကျူရင်ကာဝဲနေတဲ့ကြားထဲကကျောင်းအားဖြင့်ဆိုယောဂဖြစ်လာလို့ရှိရင်ချက်ချင်းကုပြီချက်ချင်းယောဂကြောင့်ကုပြီယောဂမရှိရအောင်သတိထားပြီးတော့ကာဝယ်နေတော့မှလည်းပဲယောဂဖြစ်လာတယ်ချက်ချင်းဒီချက်ချင်းကုပြီချက်ချင်းကြောင့်တာ ဒီလည်းမလောက်ငါကျိုးရင်သတိထားပြီးတော့ကျိုးရင်ကဝဲနေတော့ဒီလောင်စားကြည့်ရဆိုရသိတာမနေရင်ကညလောရတာဒီတော့မိကိုမလောက်ငါကျိုးရင်ကဝဲခြင်းဖြစ်အနိုင်ယူတာကောင်းတယ်လားသူကရှိတယ်လို့ကောင်းတယ်လားလုပ်နေတာလောင်လာပြီဟဲ့ဆိုလို့ရှိရင်ချက်ချင်းရင်းတာလားအဲ့ဒီနည်းနဲ့တရုတ်ဆန္ဒပြင်းတာရော ဝိရိယတတိသမာဓိခေါ်တဲ့သမာဓိတိတ်ခါ၃ရက်လည်းပေါ့။ကာကွယ်ကုသတိရတာဖိရှားတိရတာအဲ့ဒါကြီးပေးထားတယ်အဲ့ဒါဟာသမပတိပါတိနိလန်းချက်ရှင်သုံးကြီးခေါ်ပါတယ်။သို့တော့မျိုးကမပြတ်သေးဘူးဆိုလို့ရှိရင်ဒီလိုသက်သက်လည်းမရဘူး။သမာဓိသက်သက်လည်းမရဘူး။ဒီလိုတိတ်ခါလည်းပဲကိလေသာမျိုးတွေမပြတ်နိုင်ဘူး။ သမာဓိသိက္ခာတက်တက်နဲ့လည်းပဲကိလေသာမျိုးဝင်ပြတယ်အသိပညာဖြစ်မှာအသိပညာဆိုတာကိုယ်ရဲ့ကသူကသစ္စာထိုက်တဲ့တရားကြီးသူဖြစ်စေလိုက်ပြီးတော့ရှုလို့ပိုင်နိုင်ခြားခြားသိရမှာဒုက္ခပရိညာဆိုတဲ့အတိုင်းပါသမင်းခြားခြားမတည်ဘူးဆိုလို့ရှိရင်မရှိလို့ မရှိခဲ့တဲ့အာရုံမှာတမတေရာကပေါ့ဆင်းရဲဒုက္ခဖြစ်ခြင်းအကြောင်းလာနိုင်တယ်ပေါ်နိုင်တယ်ကိုယ်တိုင်တော့ဒုက္ခသစ္စာတရားတွေသူတို့ပြင်ဆင်လိုက်ပြီးတော့ရှုလို့အတိကဥသွားပြီဆိုလို့ရှိရင်မရှုလို့ဖြစ်ခွင့်ရှိတဲ့ကိစ္စတွေဟာဖြစ်ထိုက်တဲ့ကိစ္စတွေဟာခဏတာယတမမှုဟာအစားပေါ်ဖြစ်ခွင့်မရတော့ငြိမ့်တော့ ကိလေသာမျိုးပြတ်သွားတယ်ကိလေသာမျိုးပြတ်သွားတယ်ဆိုတာကပိုင်နိုင်စွာရှိမိတဲ့အာရုံရုပ်ရယ်နာရယ်လို့ပိုင်ဆိုင်ပြီးသွားပြီအကြောင်းရယ်အကျိုးရယ်လို့ပိုင်ဆိုင်ပြီးသွားပြီအထူးသဖြင့်ကြောင်းကျုပ်သက်တွေပေါ်မျက်စိရဲ့သဘောပဲဆိုတာပေါ့လေရှိရှိလေးပြပြတာကြည့်သွားပြီဆိုလို့ရှိရင်နောက်ပြန်ပြန်စဉ်းစားစိတ်ပြန်စဉ်းစားတဲ့အခါကိလေသာမပေါ်ဘူး မသိမှုကိလေသာလည်းမပေါ်ဘူးမသိလို့တွေ့ရတဲ့သတ်မှတ်တဲ့ဇာကကိလေသာလည်းမပေါ်ဇာကိလေသာလည်းမပေါ်ဘာလို့ဖြစ်မှဖြစ်ပဲဘူးခဏလောက်ရှိကြအောင်မကိလေသာဖြစ်မှဖြစ်ပဲပြန်စဉ်းစားတဲ့အခါမှာယုံနာအနေနဲ့ပဲပြန်မြင်လာပဲကျောင်းကျိုးပိုင်းစားကြည့်သွားပြီဆိုလို့ပြန်စဉ်းစားတဲ့အခါမှာကျောင်းကျိုးတဲ့အနေနဲ့ပဲမြင်လာပဲကြည့်တာ အမှန်မသိဘူးမရှိဘူးအမှန်မသိလို့တွေ့တာမရှိဘူးအမြဲပုံသိသွားလို့ရှိရင်စံစစ်သွားတဲ့အခါမှာမြဲတဲ့ဒီပဲထင်တာပဲမြဲတဲ့နေမထင်ဘူးဆင်းရဲပုံသိသွားလို့ရှိရင်ကောင်းစားချမ်းသာတွေဆိုအထင်မရှိဘူးပြန်စစ်သွားလို့ရှိရင်မကောင်းတာတွေပဲလို့ဒီလိုပဲမြင်တာပဲသူတို့လိုက်သူဖြစ်ပုံကိုပိုင်ပိုင်နေနေသိသွားပြီဆိုလို့ရှိရင်လည်းပြန်စစ်သွားတဲ့အခါမှာဒီရောဘာအတ္တမရှိ ဘာအတ္တလည်းမဟုတ်ဘူးဆိုတာပေါ့ရှင်းပြီပိုင်းနေသာရှိမိတဲ့အာရုံပေါ်မှာပြန်စဉ်းစားလို့ရှိရင်တည်းရိုက်ကြည့်လိုက်တဲ့အတိမျိုးပဲနောက်ထပ်အရှင်ရဲ့စိတ်ကြီးပြန်ဖြစ်တာကိလေသာရှိရှိအဲ့ဒါကိလေသာမျိုးပြတ်တယ်ခေါ်တယ်ပြတ်တယ်ဆိုတော့ဒါကလည်းပြတ်တော့တော့မဟုတ်ပါဘူးချိန်မှချိန်မှကြီးပြတ်တော့ဥပဒနာဉာဏ်ဖြစ်တဲ့ခိုက်တံကြီးပြတ်တာ ဒီလိုကိလေသာမျိုးဖြတ်နိုင်လောက်အောင်အချိန်မိုက်ဆုံးဖြတ်နိုင်လောက်အောင်အသိဉာဏ်လေးတွေဖြစ်ပါရင်ဘဝဆက်စကပါလာတဲ့ကိလေသာတွေကိုနှိမ်နင်းနေတာပဲနှိမ်နင်းနေဆိုအပြတ်ရှင်းတယ်အပြတ်ရှင်းတယ်ခေါ်တာပေါ့ချိန်မိုက်ချိန်ပဲအပြတ်ရှင်းတော့အားနဲ့တော့အောင်လုပ်တာပါအားနဲ့တော့အောင်လုပ်တော့အဲဒီခိုက်တာကလည်းပဲအပြတ်ရှင်းတော့ အားနေတော့လုံးလုံးကိလေသာကြီးအားနေသွားပြီဆိုလို့ရှိရင်ဥပဒနာညာလည်းရင်းချက်ပြည့်စုံသွားပြီဆိုလို့ရှိရင်အရိယာမက်ဖို့ကအရှိတိအရိယာမက်ကဥပဒနာခိုက်တာကဥပဒနာညာနဲ့နှိမ်နေလို့အားနေတဲ့ကိလေသာတွေကိုတစ်ခါတည်းကိုအပြတ်ရှင်းလိုက်လဲလဲထိုးလိုက်တာလောက်ပါရထုံးလို့ပေါ့ ရှင်းရတဲ့တိကလာတဲ့အပါရထုံးတဲ့ချက်ကိုလည်းရှောင်ရတယ်။ကိုယ်ကလည်းအပါရထုံးတဲ့ချက်အကွက်ရအောင်လည်းကြည့်ရတယ်။ကိုယ်အကွက်ရသွားပြီဆိုလို့ရှိရင်အပါရထုံးတဲ့ချက်တစ်ချက်ကိုဆိုတော့ရှင်းကြတဲ့အားလည်းလဲသွားတာပဲ။တစ်ချက်သာလဲသွားတာပဲ။နောက်တစ်ချက်ဆင်းလိုက်လို့ရှိရင်နောက်တစ်ချက်သာအတွက်အားလဲသွားတာပဲ။တက္ကတက အားပါတဲ့ထိုးလက်ချက်တွေရောအကွက်မိပြီဆိုလို့ရှိရင်စီစဉ်တဲ့ဟာအရှိကြီးအားလဲပြီးတော့နောက်သူ့ပြရလာတဲ့ထိုးလက်ချက်ကလည်းဘာမှအားမရှိတော့ဘူးဘာမှမရှိလိုက်တော့ဘူးအဲဒီလက်ဖွဲ့ထိုးတာနဲ့ခက်စီစဉ်တယ်ဒီတော့နောက်ဆုံးအလဲထိုးတယ်အောင်ဆိုပြီးတော့ရှင်ပြန်တဲ့ကိုအပါတဲ့ထိုးလက်ချက်အကွက်ဆက် ကိုယ်ကအခွင့်အရေးကိုခွင့်ရတာလို့ရတယ်။တစ်ချက်ဆိုဆိုတော့ပေါ်စာလို့ရှင်ပြတဲ့အားကြောင့်လို့ရတယ်။သူစီကလာတဲ့အပါတဲ့ထုံးလက်ချက်ကိုလည်းအထူးသတိထားပြီးတော့ရှောင်ရတယ်။အဲဒီနည်းတိုင်းလိမ္မာပါဏဆန္ဒနဲ့ရှောင်နိုင်ပြီးကိုယ်ကလည်းပဲအပတ်ဆက်အောင်ကျလို့အပါတဲ့ထုံးလက်ချက်လည်းပဲရှင်ပြတဲ့ကိုအခွင့်ရရင်ရတိုင်းပေါ်ထုံးနိုင်တယ်ဆိုလို့ရှိရင် တရှိရှိရှိတွေကအားနေတော့တာလေသူစီကလာရထုံးနေစကအားမရှိတော့မချုံတော့ဘူးအဲနောက်ဆုံးတစ်ချက်ချက်အလဲထိုးချလိုက်တာလေလဲသွားတာသမတ်ထားတဲ့အချိန်မထမထနိုင်ဘူးဆိုလို့ရှိရင်တော့ဒီပွဲပြီးတာပဲဒီလိုအရိယာမေကဘောဆက်စကပါကလည်းကိလေသာမျိုးတွေကိုအလဲထိုးချနိုင်ဖို့ရအတွက်ဥပဒနာကအဲဒီကိလေသာမျိုးတွေကို ရှိဘူးဆိုတော့နှိမ်နေရပါတယ်နှိမ်နေလို့အားနေသွားတဲ့အခါကျမှဝိပဿနာဉာဏ်ရင်းချပြည့်စုံလို့အားနေသွားတဲ့အခါကျမှအရိယာမေကအပြတ်ရှင်းနိုင်တာပါအဲဒီကကြောင့်လို့ရှိရင်ဆန့်ကျင်တဲ့တရားကြီးတစ်စိတ်တစ်ပိုင်းဖြစ်ဖြစ်ပေါ့လေငြိမ့်တော့တာပြတ်ရှင်းလို့ငြိမ့်တော့ပြန်လာလို့ရှိရင်ငြိမ့်တော့ပြတ်သွားတာအဲဒီစိတ်ကြီးသွားပါအဲဒါလည်းပဲဤလမ်းပြရှင်းသုံးပါ Mm-hmm. ဒီလည်းကြကျင့်သုံးဆိုတာကအချိန်ကတိကကြီးပြည့်စုံပြီးတော့ခုလိုဝိရိယပတိသမားလေးတွေဖြစ်ပြီးတော့ပေါ့လေဥပဒနာညာလေးခြေပါးစားအစစ်စစ်စစ်စစ်တက်လာတာဆိုတော့ဒီလည်းကြကျင့်တာပဲအရိယာမက်ဖို့ဆုဖို့ရတဲ့အရိယာမက်ဖို့လည်းနိဗ္ဗာန်မျက်မှောက်ပြုဖို့ရတဲ့ပါမှညှော်လင်းဖို့မလိုဘူးအထုံနေတဲ့ခါလာအာထုဇကအဲ့ဒီအတွက်ညှော်မှန်းချက်ရှိနေတာဖြစ်နေပြီအထုဇကလာမှာသွားပြီးတော့ညှော်မှန်းလို့ရှိရင် အလုတ်သာပြတ်တာပဲ။ဒါအရေးကြီးတာကတော့ရှေ့ပိုင်းကသီလသိက္ခာနဲ့သမာဓိသိက္ခာဝိပဿနာဉာဏ်ကြီးဖြစ်ဖို့အရေးကြီးတယ်ဆိုတာကိုသိနာလျက်ပါလေ။အဲဒါကြီးသိနာလျက်ဖို့ရအတွက်တတမခေါ်တဲ့သောကုန်းကြီးကရှင်ကြီးအမှန်ကြီးလေ့လာရပါတယ်။ of impermanent defilement လက်ဖွဲ့ကျိုးဝိုင်းမှာရှင်ပြိုင်ဘက်ကိုအောင်ဝဲခံလို့တဲ့လက်ဖွဲ့မှာကျိုးပြီးတော့လည်းလေ့ကျင့်ထားပါတယ်ကျော်ကိုဆရာနဲ့လည်းပဲလက်တွေ့လည်းပဲထိုးရပါတယ်ရှုံတင်းတဲ့နည်းတွေလည်းပဲဆရာကသင်ပေးတာကိုကအားပါရထိုးနေရှိအခွင့်သာအောင်လည်းပဲဆရာကသင်ပေးတာ အဲ့ဒါလို့ပွဲဝင်နေတော့အောင်ဆရာကပြင်ပြီးကိုယ်ကလည်းအလေးချင်းလှုပ်ထားတယ်လှုပ်ထားမှသက်ဖွဲ့ဝိုင်းမှာပေါ်ရှင်ကျေပဲနဲ့ရှင်နေပါလားအခုကိလေသာရှိဝိုင်းနေတာဆက်ရမယ့်ကိလေသာတွေကိုကိုယ်ကရင်ဆိုင်ရတော့မယ်ဆိုတော့ရင်ဆိုင်ရတဲ့တတိတွေမူရတာ ကိလေသာကိုယ်မှာမကရအောင်စိတ်စဉ်ဝင်ရအောင်လည်းကာကွယ်ရေးတွေမွေးရတာထုတ်ထားတာအောင်မြင်ဆောင်ရတဲ့ရေးအတွက်စုစုစည်းစည်းပါလေစိတ်ကလေးစုစုစည်းဖြစ်အောင်လည်းဒါတွေလည်းတည်ကြီးတယ်လည်းလေ့လာတာရှုပ်အောင်လည်းရှိတဲ့စိတ်နဲ့တက်အောင်လည်းရွယ်စုစုရွယ်စုမှုဆိုတာပေါ့လေဒါတွေဒီညာလည်းပြီးတော့လည်းစနစ်တကျလေ့လာရတာစနစ်တကျလေ့လာတော့ ခုနပြောတဲ့အစိတ်ပိုင်းတွေကအားကြည့်လာပြီဆိုလို့ရှိရင်မြင်နိုင်တဲ့နဲ့လည်းသူကသစ္စာတရားတွေလည်းပိုက်ချကြည့်လာကြတာပဲချင်းချင်းလေးပြပြတော့ကြည့်လာတော့ပဲနည်းနည်းအားရှိနည်းနည်းကြည့်တာနည်းနည်းအားရှိနည်းနည်းကြည့်တာထက်ထက်နည်းနည်းပြည့်ပြည့်စုံစုံကိုအားရှိလာပြီဆိုလို့ရှိရင်လည်းပြည့်ပြည့်စုံစုံကြည့်လာတာအားရပါရကြည့်လာတာ ပြီးတော့ကိလေသာနဲ့ရင်ဆိုင်ပွဲတာပေါ့လေငကူကအလေးကျင့်နေတယ်ဟောလုံနိုင်မှုကအတွက်လက်ကျင့်တဲ့နည်းကိုသိစာကျမ်းနဲ့လေ့လာပါလေကိလေသာထိုးနှက်ချက်မခံရဘူးလေရှောင်သိမ့်တဲ့နည်းကိုယ်လည်းပဲအကွက်ဆိုင်အောင်အားပါတဲ့ထိုးနှက်ခြင်းအားပါတဲ့ရှိမှမှုနဲ့ကိလေသာတွေကိုနှိမ်ရင်း အားနေတော့အောင်လို့ပေါ့အကွက်ကြည့်ရပါတယ်အဲ့ဒီနည်းနဲ့လုပ်ရပါတယ်ဒါမှသာဆက်ကျင်တဲ့ကိလေသာတရားတွေကိုဒီလိုက်ကြရှင်းသုံးနိုင်ပြီးတော့ရှင်းသုံးခြင်းအားဖြင့်သူတို့ကတစ်ဖြည်းဖြည်းကျင်းဝေးရှင်းနေပြီးတော့အပြတ်အပြတ်ရှင်းနိုင်တဲ့အနေအထားတွေရောက်နိုင်တယ်ဒီစိတ်တစ်ပိုင်းတော့ရှင်းနိုင်ရဆိုလို့ရှိရင်တော်လာပါအနည်းဆုံးအပင်နဲ့ဆက်တဲ့ကိလေသာတွေအပြတ်ရှင်းနိုင်ရင်တော်လာပါဘူး ဒီတော့အသက်ရှိနိုင်လောက်တဲ့အထိစိတ္တာတွေကိုကာကွယ်တဲ့နည်းဖြစ်လာလို့ရှိရင်လည်းနှိမ်နေတဲ့နည်းတွေပေါ့လေအဲဒါကြီးတောက်အောင်ဆိုပြီးတော့ဆော်ပြားကနည်းတွေပြထားပါလားအဲဒါကြီးကတော့ရှင်ဒီအမှန်တရားပေါ့စာပြောပြောလို့ရှိရင်တော့ပြည့်ရည်ပေါ့လေပြည့်ရည်တွေကအရေးပါဆုံး ဒီသီလစိတ်ကရှင်းသုံးမယ်ဒီသမာဓိစိတ်ကရှင်းသုံးမယ်ဒီမာစိတ်ကရှင်းသုံးမယ်ဒီသူစီဘုလိုတတိဆောင်ပါလားတရားတွေကိုဖြစ်တိုင်းမှရှိတတိကိုစောင့်မှုစေသားဆိုတယ်စေတာတွေလေ့လာရပါတယ်အဲဒီလေ့လာရတာသတ္တမသောနာခေါ်ပါတယ်ဟွန်းအဲဒီတော့ဓမ္မဆိုတာပါသွားပါတယ်ဓမ္မဆိုဓမ္မဆိုတာမနေ့ကပြောခဲ့ပါလားအဲ ဆောင်ယူထားတယ်ဆောင်မဆောင်မထားတယ်ဆွဲကျင်ထားတယ်ကာကွယ်ထားတယ်ဒါတော့အကူအညီပေးတယ်ပြင့်တင်ပေးတယ်ဆိုတော့အတိတ်ကရပါတယ်ဓမ္မစာဒါရီတိတိဓမ္မောဆိုဒါရီတိတိဆောင်မတာတော့ကြောင့်ဓမ္မောဓမ္မနိ ဘုရားတွေဆောင်မချက်ကေတာရတိဘုရားတွေကိုဆောင်မတယ်ဘုရားတွေကိုဆောက်ရှောက်တယ်ကာကွယ်တယ်အတ္တန္တာရတိမိမိဟူသောရှင်နိသမနဲ့ရှင်နိတိုင်းရှင်းသုံးတဲ့ရှင်းဆောင်တဲ့ပုဂ္ဂိုလ်တွေကိုသူကမတင်ထားတယ်ဘယ်ပုံပဲနည်းမတင်ထားတယ်လဲဆိုတော့အပ္ပတမာနိရခံတော်ဆိုတာပါ အပ္ပဒမာနေမကြတိဆိုကမကြအောင်ရရအောင်ကြကြအောက်ကမကြရအောင်ဆိုအတိတ်ပဲပေါ့ဟွန်းကိလေသာကြီးအောက်ဆွဲတယ်ဒီလိုဆွဲအသိကောင်းတာအလေဝဒတိကဖြစ်နေတာဘာမှကြောက်ကြဆဲတာမဟုတ်ဘူးကိလေသာတွေဖြစ်လာရင်နည်းနည်းဖြစ်နည်းနည်းအောက်ဆန်းကြတော့နည်းနည်းဖြစ်နည်းနည်းအောက်ဆန်းကြတော့ပြုလို့ဆိုတာကကိလေသာတွေဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာလူတော်မပြီးသားတော့စိတ်ကိုအောက်တန်းတတ်ကြတော့ စိတ်ထဲမှာကိလေသာတွေရှိရင်စိတ်နဲ့စိတ်သားတွေအောက်တန်းကြနေတာ။ယောကိလေသာတွေမကြသေးဘူးဆိုလို့ရှိရင်အောက်တန်းကြစီတတ်တဲ့ရိုးတွေမကင်းတော့အောက်တန်းကြတဲ့ရှင်ကမလွတ်သေးဘူးပေါ့။ဒီတော့အကျမ်းစာရောအလတ်စာရောအနုစာရောပေါ်လေအဲ့ဒါတွေဒါတွေကသိပြီးတော့ဆွဲရကောင်းတာဆွဲရမျိုးကောင်းတယ်စိတ်ထဲဆွဲတယ်ဒါကံရောက်ဒီကံရောက်အောက်တန်းကြတော့လည်းဆွဲတယ်ဒီကတော့ ဒီအပ္ပတ္တမာနိဆိုတဲ့စကားထောက်လို့ရှိရင်အောက်မကြရအောင်အောက်တမကြရအောင်ပြုလုပ်လည်းရဲ့ဆောင်းထားတယ်ဆောင်းထားတယ်ဆိုတော့ဆောင်းမထားတယ်ဆွဲတင်ထားတယ်မထားတယ်ဆိုတဲ့အိမ်ပဲပေါ့ဆောက်ရှောက်ထားတယ်အကူညီပေးတယ်အစတမ်းပြင်ပေးတယ်ဆိုတဲ့အိမ်ပဲအဲ့လိုလိုတရားထွက်တော်တော့ပဲဒီမှာ အဲ့ဒီဓမ္မမျိုးလေးပါရမယ်အောက်တကြတယ်ဆိုတော့အောက်တကြရဌာနကြီးကဘာတွေတော့လို့ဆိုတော့จิตတုစုအပါယေစုဝတ္တတုကိစုကြတယ်ချမ်းသာရှိပါမှုကင်းမဲ့ဘဝဆိုးတွေပေါ့ဘဝဆိုးလေးမျိုးရှိပါတယ်မရေသတိစာတိတ်ကြတစ်စီးကြီးစားအစီအစဉ်ဆိုတာပေါ့လေ အဲဒီလိုဘုရားဆိုပြီးအလားအောက်တန်းကြတယ်အဲဒီလိုအောက်တန်းစားဘုရား၄မျိုးမကြရအောင်ဆွတ်တင်မှထားတယ်လို့အတိတ်တွေပေါ့မကြရအောင်ကြည့်လျက်မကြရအောင်ကြည့်လျက်ရှင်းဆောင်တာရှင်းဆောင်တဲ့ပုဂ္ဂိုလ်ဒီလားဆရာဓမ္မကြီးဆရာပညာဆရာဘာဒီဖြစ်နေဖြစ်ပြီးတော့ပေါ့လေဒီအောက်တန်းကြရအောင်လို့ပြုလုပ်လျက်မိကိုယ်ကို ဟောလာပါတယ်ဆက်ဆောင်ထားတရားတရားရှိတဲ့ပုဂ္ဂိုလ်ဆက်ဆောင်ထားတာကုသိုလ်ကြောင့်ဘုရားတွေဘွားကောင်းတွေရပါတယ်လူဘွားရတဲ့နောက်ဘွားရတယ်ဇာတိအားထုတ်လို့ရှိရင်လည်းကျွန်မဘွားရတယ်ဘဝတတိဖြစ်တယ်ဆိုရဲကိုကဥပ္ပလာမသိဘူးကတော့အစင်းနဲ့ပါလာတယ်ကိုကမိုးကြမနာကြမသိခြင်းပဲလို့ ခုနာတိဒုက္ခကြီးတွေမကင်းဘူး။ဒါမို့လို့ဘောဇတိဖြစ်ရတာလည်းဆင်းရဲတယ်။ဘောဇတိလေးဖြစ်တဲ့ထိုက်တန်လေးမှာတော့တဘောနဲ့တဘောကဆက်ဆက်ပြီးပြိတိစိတ်ကလေးကဖြတ်ဖြစ်ပြီးဖြစ်တာပဲ။သူကိုယ်ကတော့ဒုက္ခမဟုတ်ပါဘူး။သူနဲ့အတူပါတဲ့ယုတ်ကလည်းပဲအမှန်တိဝဲယုတ်ကလေးတွေသူတို့ကိုယ်နဲ့ကလည်းပဲဒုက္ခလို့မဟုတ်ပါဘူး။ဒါပေမဲ့လို့ သူစဖြစ်ပြီဆိုလို့ရှိရင်တော့မကင်းနိုင်တဲ့ဥနာတိဒုက္ခကြီးကိုဆင်းရဲစေဆင်းရဲဆိုတာပါလေနောက်ပိုင်းကလာတော့တာပဲဒီတော့အကျိုးဖြစ်တဲ့ဒုက္ခကြီးအရင်ကိုအကြောင်းဓာတိပေါ်မှာတင်စားပြီးတော့ဟောလိဘောဓာတိကိုယ်တိုင်ကဒုက္ခလို့မဆိုတာဘူးမလို့ဒုက္ခဆင်းရဲတဲ့သူပါသွားတာလေသူ့အကြောင်းပြုပြီးတော့မဆုံးနိုင်တဲ့ဆင်းရဲတွေပါဒီတော့ အဲဒီလိုလူ့ဘဝနောက်ဘဝဖြစ်စေတဲ့ကုသကံကြီးပြုထားလို့သိချပါလားလို့ဆိုလို့ဥနာတိဒုက္ခကြီးကမကင်းသံဃာမှာကြာမယ်အဲဒီလိုဘဝတန်တရားမှာလည်းပဲမကြာရအောင်ဆွဲမှတင်ပြီးတယ်ဆိုးရုပ်တဲ့ဘဝဆိုးတွေလည်းမရောက်ရအောင်မကြာရအောင်ဆွဲမှတင်ပြီးတယ်ကောင်းပါတယ်ဆိုတဲ့တန်တရားကိုဆင်းရဲရလည်းပဲ မကြာရအောင်လည်းဆွဲမတင်ပေးတယ်အဲ့ဒီလိုသဘောကိုပါဠိလိုဓမ္မဗမာလိုကတော့တရားလို့ဒီလိုကြားလိုက်ပါတယ်ငုံနေတဲ့စိတ်တွေကတော့ခုနပြောတဲ့အတိုင်းပါပဲအခုပြောခဲ့တဲ့ဟာကတော့ဓမ္မကဆောက်ရှောက်တဲ့ပုဂ္ဂိုလ်ကိုဆောင်မကဲတင်ဖို့ဒီဆွဲမြင့်တင်ဖို့အရှင်းရပါပဲ အတ္တနံဒါရင်တိမိမိဟူသောဓမ္မကိုဖြစ်ဆောင်သူတို့ကိုဓမ္မဖြစ်ဆောင်သူတို့ဆိုတဲ့စကားအစပေါ်ဒီတချို့ကျမ်းဂန်တွေမှာဖွင့်ထားတာယထာမိစိတ်ထာအတိပ္ပံတေလို့ဖွင့်ထားပါတယ်ယထာမိစိတ်ထာသုံးမှထားသည့်အတိုင်း ကြွကြားထားသည့်အတိုင်းလမ်းညွှန်ထားသည့်အတိုင်းပြိပဿနာလေးရှင်းသုံးနေသူတို့ကိုကြားထားတဲ့လမ်းအတိုင်းပေါ်လေးမှန်မှန်လျှောက်နေသူတို့ကိုသတိပေးရပါတယ်ဒီနေ့မှလမ်းကြောင်းလမ်းကြောင်းမှာကိုမှန်မှန်လျှောက်နေသူတို့ကိုသတိပေးရပါတယ် ရှင်ကြီးအမှန်ပြတကယ်ဒီဓမ္မမှာပြတဲ့အတိုင်းပေါ့ဒီကနေ့ဒီလိုချင်းထိုးရှောင်းအဲဘိယုသနာကိစ္စလေးဒီလိုရှောင်းအဲဝိသေကမကိစ္စလေးဒီလိုရှောင်းဘိယုသနာကိစ္စလေးဒီလိုကာကွယ်ကုစားလူစရာကိစ္စတွေကိုဒီလိုနှိမ်နှင်းအပြည့်ရှင်းဆိုတာကိုမြတ်စွာဘုရားပေးထားတယ်ဒီအဲဒါယထာလေးစိတ်ကိုခေါ်ရတယ် ဘုဒ္ဓစာပေမှာပြထားတဲ့အတိုင်းပေါ့ဒီလိုဆိုလို့ပဲဤပြထားတဲ့အတိုင်းသိဆောင်တယ်အဲ့ဒီလမ်းမှာလျှောက်တဲ့ပုဂ္ဂိုလ်သိဆောင်တယ်သိဆောင်ကိုခေါ်တာပဲသိဆောင်ရင်ဆရာလေးတွေတရားတွေရပါပဲလေနေဆုံးတမက်ထုံကြောင့်အထုတ်ပြီဆိုလို့ရှိရင်လက်ဖို့ရသွားမယ်ရတယ် ရက်ဖို့ဖြစ်ပေါ်တယ်ဆိုလို့ရှိရင်နိဒနိဗ္ဗာန်နဲ့တွေ့တာပဲအဲဒီရှင်နိမန်တိုင်းရှင်းထုတ်ရှင်နိမန်တိုင်းပေါ့လေသင်ကြားထားတဲ့အတိုင်းရှင်းဆောင်ဘူးလို့ဆိုတာဟာအဲဆောင်ရွက်တယ်ဆိုတာဟာရှင်းဆောင်နေလက်ကိတ်ရှင်းဆောင်နေရှင်းဆောင်ခြင်းကြောင့်လက်ဖို့ရတယ်နိဗ္ဗာန်မြင်လို့ အဲ့ဒါဒီညာဌာနမှာဂျာရင်တပေါ့မိမိဒီလိုတရားကိုသိဆောင်လို့လို့ဆိုပါတယ်ကျန်စိတ်ဆောင်နေသူဆိုတာလည်းပဲသိကြတဲ့အတိုင်းရှင်းသုံးနေတယ်ထိထိရောက်ရောက်ရှင်းသုံးခြင်းအပြင်ဓမ္မကိုရယူရပိုက်တယ်အရှိတဲ့တရားအသုံးချနိုင်တယ် ဒါစိတ်ကမှုဆိုတာပါပဲဒီတော့အဲ့ဒီလိုအကျိုးရဖို့ရာအတွက်တင်းတင်းဒီနေ့မှလေ့လာမယ်ပထမဆုံးဒီရှင်းသုံးရမှာလက်တွေ့သုံးရရှိမှာအကျိုးရရှိမှာလေးရရှိတဲ့အကျိုးကိုအဆုံးချနိုင်တယ်ဆက်လက်ရှင်းဆောင်နေတယ် သီလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာတွေဖြစ်ပြီးတော့ကိုယ်လုံးစိတ်သုံးမျိုးလုံးအပြည့်အစုံစာကြီးကျင်းပြီးတော့တန်ရှင်းမှုယဉ်ကျေးမှုပူလောင်ရှင်းမှုတွေကျင်းပြီးတော့အေးချမ်းမှုနှစ်သက်စရာဖြစ်ဖို့ဒါတွေလိုလားရမယ့်ဟာတွေပဲဒါမိမိတဏ္ဍာမှာတကယ်ရှိရမယ့်ဟာတွေပဲအဲ့ဒီအခြေအနေကိုလိုလားတဲ့ပုဂ္ဂိုလ်ဟာပထမဆုံးအဲ့ဒီအခြေအနေရောက်အောင်ဘယ်လိုလုပ်ရလဲဆိုတာပေါ့လေဒါလေ့လာရမယ် ဒီနည်းမှနေတာဒီနည်းမှမသိအောက်တန်းကြတယ်ဒီနည်းမှလက်လာလို့သိသွားလို့ရှိရင်သင်တမ်းမြင့်ကြတာပါလက်လာတယ်ဆိုတာကြားနာလေးတာရှိတယ်ဆွေးနွေးလေးတာရှိတယ်အာမထုတ်ခင်ဘယ်လိုအထောက်ရတယ်ဆိုတာနည်းကိုကြည့်အောင်လုပ်ရတယ်အာရုံစိတ်ကာလမှာလည်းကိုမသိတဲ့အချက်တွေအများကြီးရှိတာပဲဆရာနဲ့ဆွေးနွေးရတယ်သူတရားစစ်တယ်ဆိုတော့အဲ့ဒါပါပဲမသိကြတာကြီးကြည့်ရအောင်ပါလို့လွှဲချော်နေတာတက်ပြနေအောင်လို့ မှန်တဲ့ဟာလည်းထောက်ခံပြီးတော့အားပေးဖို့ဆရာစီရတဲ့သဘောပါပဲဒီမှာဒီလိုလုပ်ရပါတယ်ဒီမှာအဲ့ဒါလို့ဈာနာလေ့လာတယ်ဈာနာလေ့လာတာဟာရှင်လင်းမှာကိုဆောင်တယ်လို့ခေါ်ပါတယ်ဆိုတဲ့တရားရှင်းဆောင်တယ်ပါပါတယ်မတိလို့ရှင်လင်းမှာမတိလို့အောက်တန်းကြရနေပြီးတော့လေ့လာလိုက်တဲ့အခါကျတော့အဲ့ဒီနားထောင်ရတဲ့တရားက ဒီကြီးမှလေ့လာတဲ့ပုဂ္ဂိုလ်ကိုဆွဲမှတင်ပြလိုက်တာဆရာဓမ္မကအဲဆွဲမှတင်ပြဖို့ဆောင်းမဖို့လို့ဆောင်းမဖို့ပေါ့လက်တွေ့ကျင့်တယ်ဒီလားကျင့်ကျင့်တယ်ဆိုလို့ရှိရင်ကိုယ်လုံးကိုဆောင်းကျင်တဲ့နေရာကြီးဆောင်းတယ်ဆောင်းကျင်တဲ့နေရာကြီးဆောင်းတော့ကိုယ်လုံးကိုရှင်းကျဲတဲ့ဒါရလာတာပဲရှင်းကျဲတဲ့ဒါရလာတာပဲညဉ့်ညံတဲ့ဒါရလာတာပဲ ဒီကျုဆိုကလည်းကိလေသာတွေငြိမ့်နေတာရလာတာပဲကိုယ်ကိုယ်ကိုထိနိုင်တယ်ရလာတယ်သူတစ်ပါးကိုမစောကားမိဘူးသူတစ်ပါးကိုသိအောင်အပြုမိဘူးဒါတွေရလာတာပဲကိုယ်ဘဝလေးအခြေခံအဖြစ်ဖြစ်တဲ့ဆရာဖြစ်လာတယ်ဒါတွေရလာတယ်ဒါလည်းဆရာပြဆောင်တယ်ဒီတော့အဲ့ဒီလိုအခြေအနေဆိုင်နေတာပါမနေနဲ့အခြေဆိုင်နေပြီဆိုလို့ရှိရင်ဒါလေးကိုပြန်ပြန်စဉ်းစားကြည့်ရကြည့်ရတာ ဒါလည်းတရားဆောင်ကိုခေါ်တာပဲရှင်းနာလို့ရှင်းလူလို့ကိုယ်စင်ကြရတရှင်းရှင်းနေတဲ့ဟာကြီးပြန်သုံးသပ်ပြီးလို့ရှိရင်နှလုံးပူပါရင်မရှိဘူးလေကိုယ်ကိုယ်စားမရှိဘူးဝိပရိသာမရှိဘူးအဲ့ဒါကြီးကိုပိုင်နေတာပဲအဲ့ဒီလိုအခြေအနေမျိုးရောက်အောင်ဒီလိုက်ဆိုင်ရာရှင်းနေရှင်းပြီးမှလည်းလေ့လာရတယ်ရှင်းလည်းရှင်းရတယ်ရှင်းရင်ကိုယ်တို့သိကြဘူးရတယ်ဒါကိုပြန်ပြန်သုံးသပ်ပြီးတော့ကိုယ်သုံးချနိုင်တယ် သမာဓိတိတ်္ခာကြီးကျင့်ပြီးဒီနည်းမှလည်းလေ့လာရမယ်ပေါ်တိုင်းအာယုကိုမလွတ်တမ်းမှလည်းအားသရမယ်ဆွေဆွေပြရှိမှရမယ်ပညာကျော်ရှိမိတဲ့အာယုမှာစိတ်ကလေးစုစည်းပြရမယ်ဝိရိယတတိသမာဓိတိဖြစ်တယ်အဲ့ဒီကျင့်နည်းကိုလေ့လာဒီလိုဒီလိုမှရတယ်ဆိုတော့ကျင့်နည်းလေ့လာတတရားစိတ်ဆောင်ကိုခေါ်တယ်လက်တွေလေ့လာတယ်အဲဒါတရားစိတ်ဆောင်နေတယ်ကျင့်တော့ရရှိတယ်ဘာတွေရရှိတယ်စိတ်တွေစိတ်ဓာတ်တွေသိကျင်တော့ရရှိတယ် ဒါပဲအဲဒီလိုစိတ်သားလေးစဉ်းကြပုံကိုပြန်ပြီးတော့သုံးသပ်ပြီးတာကြည်လူလို့အဲရတယ်ဒါတရားရှင်းဆောင်ကိုခေါ်တာပဲနောက်တမန်ကြီးကလည်းပြည့်စုံသွားတဲ့ကယုံနာပိုက်စားတိမှာအစားပေါ်နေအစစ်စစ်အစစ်စစ်ဒါလေးတွေဖြစ်လာတာဝိသနာပညာတွေမညာပူညာတွေကြည့်အောင်ဘယ်လိုအထောက်အရတယ်ဆိုတာပေါ့လေရှင်းလေးမှလေ့လာထားတယ်ရှင်းသုံးတဲ့အခါမှာဥပဒနာညာနေစိတ်အစွဲတွေကင်းတယ် အတ္တတိဆိုကြည့်ခြင်းနဲ့ခံစိတ်ခြင်းအစွဲကြီးခြင်းနဲ့မြဲတယ်ကောင်းတာချမ်းသာတယ်ဘာလို့ဆိုကိုယ်လိုဖြစ်တာပဲဆိုဒီအစွဲကြီးဖြစ်တဲ့တော့တရားကတစ်ခုတရားကပယ်လိုက်တာဆက်တော့အစွဲကြီးဖြစ်ဖြစ်တာကြီးခင်းကွာမှုပိုင်နိုင်စွာရထားတာပဲပြန်စဉ်းစားကြည့်လို့ရှိရင်လည်းဒီလိုလို့သိကောင်းတာဥပဒနာဉာဏ်ပြည့်စုံသွားတဲ့အခါကျတော့အရိယာမညာပုံညာဖြစ်ဖြစ်တာကြီးအပြတ်မြင့်အောင်ရှင်းလိုက်ပြီဆိုလို့ရှိရင်အဲ့ဒါပိုင်နိုင်တော့တာပဲ အဲ့ဒီအဆင့်ရောက်တဲ့ဒီအာထုကိုမညာပူညာရရှိသွားပြီအာထုနေတာလည်းပဲဒါတရားရှင်းဆောင်လို့ပဲအာထုလို့ရရှိရလည်းတရားဆောင်လို့ပဲအငိမ့်လာလို့ပါလို့အာရုံပြုလိုက်တယ်အဲဒါတရားရှင်းဆောင်လို့ပဲအဲ့ဒီအပိုက်ကြီးသွားမှာပါအဲ့ဒီပိုက်ကြီးသွားတဲ့ပုဂ္ဂိုလ်ကိုတရားရှင်းဆောင်လို့ရှင်းမှာပါပါတယ်ရှင်းသုံးတဲ့ဒီသိယုံတွေကတော့မလုံလောက်ပါဘူးရှင်းသုံးတဲ့ဒီမသိဘူးဆိုလို့ရှိရင်ကိုယ်ဆိုးရတယ်ဆိုတော့ ရှိတော့အခုလိုကိုယ့်ဘဝကိုယ်ကအောက်တမ်းမကြရအောင်လို့ဆဲတင်ရမှာပေါ့မတ်တင်ရမှာရှိလေးမှမရှိလို့ရှိရင်ရှိလေးမှမသိဘူးအဝိဇ္ဇာကိုမောဟကိုကျန်တာပြီးတော့ဖြောက်ကြည့်ရတယ်ရှိလေးမှရမသိတာလေ့လာပဲဖြောက်ကြည့်လေ့လာပြီးတော့ဖြောက်ကြည့်ရတယ်လေ့လာရဆိုတာကကျန်တာလေ့လာတာရှိတယ်ဆိုလို့လေ့လာတာရှိတယ် စာအုပ်ကြည့်ပြီးတော့လေ့လာတာရှိတယ်လေ့လာရတယ်အများကြီးရှိတာပေါ့ကိုယ်တည်းကသိပေါ်သိပေါ်ရာတွေကိုမရှုလို့မသိတဲ့အဝိဇ္ဇာကိုတော့သိပေါ်ရာမသိတာရှုတာကြောက်လျှောက်လေတဲ့ရှုမှပြီးတော့ဖြောက်ပြပါတဲ့ဒါဒီဒီအဝိဇ္ဇာတစ်ခုကိုပြန်နိုင်လို့ရှိရင်ဒါတရားလမ်းရောက်ဖြောက်နေတာအဲ့ဒါလည်းမှကြာမှလက်တိသာဓုနဲ့လက်တိပေါင်းစားကြည့်တော့ပါလိမ့် ရှင်းလင်းပါမယ်ဒီနေ့ကတော့တဏှာကြီးတော့ဒါတော့မပြောကြဘူးလေသာဓုသာဓုသာဓုသာဓု